ဟေဘဲဩရစာခန်းကြီး1အငယ်1မှ9ရှေးလွန်လေပြီးသောအခါပရောဖက်များအဖျင်ဘိုးဘီတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အဖျင်ငါတို့အားဗျာဒိတ်ပေးတော်မူပြီထိုသားတော်ကို အလုံးစုံတို့၏အမွေခံသခင်အရာ၌ခံထားတော်မူ၏ သားတော်အားဖြင့်လည်းလောကရတ္တုကိုတည်တော်မူ၏ထိုသားတော်သည်ဘုရားသခင်၏ဘုံတော်ယုံကြည်နှင့်ဇာတိအဖြစ်တော်၏ပုံတရံဖြစ်၍တကူးနှင့် ပြည့်စုံသောမိမိအမိန်တော်အားဖြင့်ခတ်သိမ်းသော အရာတို့ကိုမဆတော်မူသောသူဖြစ်လျက်ငါတို့အပြစ်များကို ကိုရိုတိုင်အားဖြင့်တုတ်တင်ပယ်ရှင်းပြီးလျှင် မြင့်သောအရမှတကိုးအာနုဘော်တော်ဤလက်ရာဘက်၌ထိုင်တော်မူ၏ကောင်းကင်တမန်တို့ရသောဘွဲ့နာမထက်ထူးမြတ်သောဘွဲ့နာမတော်ကိုခံရသည်နှင့်အညီကောင်းကင်တမန်တို့ထက် ကြီးမြတ်သောသူ ဖြစ်တော်မူ၏အကြောင်းမူကားတင်းသည်ငါသားဖြစ်၏ယနေ့ပင်တင့်ကိုငါဖြစ်ပွားစေပြီဟု၍၎င်း ငါသည်သူ၏အဖဖြစ်မည်သူသည်လည်းငါ၏သားဖြစ်လိမ့်မည်ဟု၍၎င်းအဘယ်မည်သော ကောင်းကင်တမန်ကိုတခါမျှမိန်တော်မူသည်။အငယ်6မှ9တဏီကတာဥကိုဤလောကသို့ တွင်တော်မူသောအခါဘုရားသခင်ဤကောင်းကင်တမန်အပေါင်းတို့သည် ထိုသူကို ပြတ်ဝကိုးကွယ်ကြစေဟု လာသည်။ တဏီကမိမိတမန်တို့ကို လေကဲ့သို့၎င်းမိမိအစေပါတို့ကိုမီးလျံကဲ့သို့၎င်းဖြစ်စေတော်မူထသောဟု ကောင်းကင်တမန်တို့ကိုရည်ဆောင်၍ဆိုသည်တာတော်ကိုကအိုဖျားသခင် ကိုရောဤပလင်သည် နေဆထာဝရပလင်ဖြစ်ပါ၏ကိုရောဤနိုင်ငံသည်တရားသဖြင့်စီရင်သော နိုင်ငံဖြစ်ပါ၏ ကိုယ်တော်သည်ဖြောင့်မတ်ခြင်းတရားကိုနှစ်သက်၍မတရားသော အမှုကို မုန်းတော်မူ၏။ထိုကြောင့်၊အိုဘုရားသခင်၊ကိုယ်တော်၏ဘုရားသခင်သည်ကိုယ်တော်၏အပေါင်းအဘော်တို့ထက်ကိုယ်တော်ကိုချီးမြှောက်၍ဝမ်းမြောက်ခြင်းဆီနှင့်ဘိသိက်ပေးတော်မူပြီဟု လာသတည်း။တဖန်ကျမ်းစာလာသည်ကား၊အိုထာဝရဘုရား၊ ကိုယ်တော်သည်ရှေ့ဦးစွာ၌မြေကြီးကိုတည်တော်မူပြီ။မိုဃ်းကောင်းကင်သည်လည်းလက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏။ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်သော်လည်း၊ကိုယ်တော်သည်အမြဲတည်တော်မူ၏။ထိုအရာရှိသမျှတို့သည်အဝတ်ကဲ့သို့ ဟောင်းနွမ်းခြင်းသို့ရောက်၍၊ကိုယ်တော်သည်ဝတ်လုံကိုလိတ်သကဲ့သို့လိတ်တော်မူသဖြင့်ပြောင်းလဲခြင်းရှိကြသော်လည်း ကိုယ်တော်သည်ပြောင်းလဲတော်မမူပါ။အသက်တော်လည်းမကုန်မဆုံးရပါဟုလာသတည်း။ထိုမှတပါး၊သင်၏ရန်သူတို့ကိုသင်၏ခြေတင်ရာငါမချမထားမှီတိုင်အောင်ငါ့လက်ျာဘက်၌ထိုင်နေလော့ဟုအဘယ်မည်သောကောင်းကင်တမန်ကိုတခါမျှမိန့်တော်မူဘူးသနည်း။ကောင်းကင်တမန်များတို့ကား၊ကယ်တင်တော်မူခြင်းကျေးဇူးကို အမွေခံလက်တန့်သောသူတို့ကိုပြုစုစေခြင်းငှါစေလွှတ်တော်မူသော အစေခံနံဝိညာဉ်ဖြစ်ကြသည် မဟုတ်လော